အခန်းကြီး24အငယ်1မှ9နောက်တဖန်သာရဖျားသည်ဣဒေလအမျိုးကိုအမျက်ထွက်တော်မူလျင် စာရန်ဒီရံဘက်ပြု၍ဣဒေလလူနှင့်ယူရလူတို့ကို ရေတွက်စေခြင်းငှာဒါဝိဒ်ကိုတိုက်တွန်းလေ၏ရှင်မြင်းကလည်းလူပေါင်းမြည်များရှိသည်ကိုငါတိမိအကြောင်းဒံမြို့မှသည် ပေရရှေဘမြို့တိုင်အောင်ဣဒရေလခရိုင်ရှိသမျှတို့ကိုရှောက်သွား၍လူတို့ကိုရေတွက်လို့ဟုအထံတော်၌ရှိသောဗိုလ်ချုပ်မင်းယောဘအားမိန်တော်မူ၏ယောဘကလည်းကိုရောဤဖျားသခင်သာရဖျားသည်လူတို့ကိုထပ်၍အစတရာတိုးပွားစေသဖြင့်ကျွန်တော်သခင်အရှင်မင်းကြီးမြင်းကြီးအကြောင်း ပြုတော်မူပါစေသောတို့ရတွင် ကျွန်တော်သခင်အရှင်မင်းကြီးသည် ဤအမှုကိုအဘယ်ကြောင့်နှစ်သက်တော်မူသနည်းဟု ရှင်မြင်းအားလျှောက်လေ၏သို့တော်လည်းအမိန်တော်သည်ယောဘစကားနှင့်ဘူများစကားကိုနိုင်သဖြင့်ယောဘနှင့်ဘူများတို့သည် လူတို့ကိုရေတွက်အံ့သောငှာအထံတော်မှထွက်သွားကြ၏ယော်ဒန်မြစ်ကိုကူး၍ဂတ်ကြိုက်၌ရှိသော အာယော်မြို့အရှိဘဲရာဇာမြို့အနားမှတတ်ချကြ၏ဂိလန်ပြည်နောက်သိမ်းသောပြည် ဒန်ယန်ပြည်တို့ကိုလွန်ပြီးမှဇိဒုန်ပြည်သို့ဝိုင်းသွား၍တုရုရဲတိုက်သို့၎င်း၊ဟိဝိမြို့များ၊ခါနနိမြို့များ အလုံးစုံတို့သို့၎င်းရောက်၍၊ယုဒပြည်တောင်ပိုင်းဗေရရှေဘမြို့၌လက်စသတ်ကြ၏။ထိုသို့တပြည်လုံးရှောက်သွား၍ကိုးလနှင့်အရက်နှစ်ဆယ်လွန်မှယေရုရှလင်မြို့သို့ရောက်ကြ၏။ယွာဘသည်လည်းလူပေါင်းစာရင်းကိုရှင်ဘုရင်အားဆက်၍ဣသရေလအမျိုး၌ ဓာကင်သူရဲ့ရှစ်သိန်းယူဒအမျိုး၌ငါးသိန်းရှိကြ၏အငယ်တစ်ဆယ်မှဆက်လေးဒါဝိဒ်သည်လူတို့ကို ရေတွက်ပြီးမှ နောင်တရ၍အကျွန်ုပ်ပြုမိသောအမှု၌အလွန်ပြစ်မှားပါပြီ။အိုထာဝရဘုရားကိုရော့ကျွင်အပြစ်ကို ဖြေရှင်းတော်မူပါ။အကျွန်ုပ်သည်အလွန်မိုက်သောအမှုကို ပြုမိပါပြီဟုထာဝရဘုရားအားတောင်းပန်လေ၏ဒါဝိဒ်သည်နာနက်အချိန်၌ထသောအခါထာဝရဘုရား၏နှုတ်ပတ်တော်သည်ဒါဝိဒ်၏ပရောဖက်ဂတ်သို့ရောက်လာ၍ဒါဝိဒ်ထံသို့သွားလောအရာသုံးပါးကိုတင့်အားငါပြ၏တင်၌ငါပြုเสียဖို့တပါးပါးကိုရွေးရမည်ဟုဒါဝရဘုရား၏အမိန်တော်ကိုဆင့်ဆော်လော့ဟု မိန်တော်မူသည့်အတိုင်းဂတ်သည်ဒါဝိဒ်ထံသို့သွား၍ ပြည်တော်၌သုံးနှစ်ပတ်လုံးအစာအာဟာရခေါင်းပါးစေရမည်လော။သို့မဟုတ်ရန်သူတို့သည်သုံးလပတ်လုံးလိုက်၍ကိုယ်တော်ပြေးတော်မူရမည်လော။သို့မဟုတ်ပြည်တော်၌သုံးရက်ပတ်လုံးကာလနာရောက်စေရမည်လော။အကျွန်ုပ်ကိုစေလွှတ်တော်မူသောသူအားအကျွန်ုပ်သည်အဘယ်သို့ပြန်လျှောက်ရမည်ကိုစဉ်းစားဆင်ခြင်တော်မူပါဟုလျှောက်လေ၏။ ဒါဝိဒ်ကလည်းငါသည်ကျဉ်းမြောင်းရာသို့ရောက်လေပြီတကား။ထာဝရဘုရား၏လက်တော်သို့ရောက်ပါစေ။ကရုဏာတော်ကြီးလှ၏။လူလက်သို့မရောက်ပါစေနှင့်ဟုဂဒ်အားပြန်ပြော၏။ထိုနေ့နံနက်မှစ၍ချိန်းချက်သောအချိန်တိုင်အောင်ထာဝရဘုရားသည်ဣသရေလအမျိုး၌ကာလနာကိုလွှတ်လိုက်တော်မူ၍၊ဒန်မြို့မှသည်ဗေရရှေဘမြို့တိုင်အောင် လူခုနှစ်သောင်းတေကြ၏ကောင်းကင်တမန်သည်ယေရုရှလင်မြို့ကိုဖျက်ဆီးမည်ဟုလက်ကိုဆန့်သောအခါဒါဝရဖျားသည်ထိုဘေးကြောင့်နောင်တရတော်မူ၍တံပြီးတင့်လက်ကိုရုပ်သိမ်းလော့ဟု လူတို့ကိုဖျက်ဆီးသော ကောင်းကင်တမန်အားမိန်တော်မူ၏ထိုအခါဒါဝရဖျား၏ကောင်းကင်တမန်သည်ယေဘုတိလူအယောနာ၏ကောင်းနယ်တလင်းအနားမှရှိ၏လူတို့ကိုဒဏ်ခတ်သောကောင်းကင်တမန်ကိုဒါဝိဒ် သည်မြင်သောအခါ အကျွန်ုပ်ပြစ်မှားပါပြီ။ဒုစရိုက်ကို ပြုမိပါပြီ။ဤသို့တို့မူကားအဘယ်သို့ ပြုမိပါသနည်း။လက်တော်သည်အကျွန်ုပ်နှင့်အကျွန်ုပ်အဆွေအမျိုး၌ရောက်စေတော်မူပါဟုထာဝရဘုရားအားတောင်းပန်လေ၏။ထိုနေ့ခြင်းတွင်ဂဒ်သည်ဒါဝိဒ်ထံသို့လာ၍ကိုယ်တော်ကြွပါ။ယေဗုသိလူအရောန၏ကောက်နယ်တလင်း၌ ထာဝရဘုရားဖို့ရစ်ပလင်ကိုတရားမည်ဟုဒါဝရဘုရား၏အမိန်တော်ကို ဆင့်ဆိုသည့်အတိုင်းဒါဝိဒ်သည်တွားလေ၏ထိုသောရှင်မြင်းသည်အချမ်းရံတော်နှင့်တကွကြွလာသည်ကိုအယောနသည်ကြည့်၍မြင်လျင်ပြင်သို့ထွက်၍ရှင်မြင်းရှိတော်၌ဥချပြတ်ဝတ်လျက်ကျွန်တော်သခင်အရှင်မင်းကြီးသည်ကိုရောကျွန်ရှိရာသို့အပေကြောင့်ကြွလာတော်မူသည်ဟုမေးလျှောက်လျင် ဒါဝိဒ်ကလူတို့တွင် ကာလနာဘေးကိုငြိမ့်စေမည်အကြောင်းသာရဖျားဖို့ရစ်ပလင်ကိုတီလို၍တင်ဤကောက်နေတလင်းကိုဝဲအံ့သောငါလာသည်ဟုအမိန်ရှိတော်အယောနာကကျွန်တော်သခင်အရှင်မင်းကြီးသည်စိတ်တော်ရှိသည့်အတိုင်းယူ၍ပူဇော်တော်မူပါမိရှုရာရစ်ဖို့နွားများရှိပါ၏ထင်းဖို့ကောက်နေတစားနွားနှင့်ဆိုင်သောတစားများရှိပါ၏ဟု ဒါဝိအားလျှောက်လျက်အလုံးစုံတို့ကိုရှင်မြင်အားဆက်၍ကိုရောဤဖျားသခင်သာရဖျားသည်ကိုရောကိုလက်ခံတော်မူပါစေသောဟုလျှောက်လေ၏ရှင်မြင်ကလည်းထိုတို့ငါမယူရစင်စစ်အဖိုးပေး၍ငါဝယ်မည်ကိုငွေမကုန်ဘဲငါဤဖျားသခင်သာရဖျားအားမိရှုရာရစ်ကိုငါမပူဇော်လိုဟုအယောနာအားဆိုသည်ဖြင့်ငွေအကျပ်90ကိုပေး၍ ထိုကောက်နယ်တလင်းနှင့်နွားတို့ကိုဝယ်ပြီးမှထိုအရ၌သာရဖျားအဖို့ရစ်ပလင်ကိုတည်၍မိရှို့ရာရစ် မိတ္တဟာယရစ်တို့ကိုပူဇော်လေ၏သာရဖျားသည်လည်းဤဒေလပြည်အဖို့ဆုတောင်းသောစကားကိုနားထောင်၍ကာလနာဘေးကိုငြိမ့်စေတော်မူ၏ဓမ္မရာဇဝင်ဒုတိယဆောင်ပြည်၏